အခန်းကြီး16အငယ်1မှ4အာသမင်းနန်းဆန်36နှစ်တွင်ဣဒရေလရှင်မြင်းဘာရှာသည်ယူဒပြည်သို့စစ်ချီ၍ယူဒရှင်မြင်းအာသထံသို့အဘယ်သူမျှမထွက် မဝင်စေခြင်းဟံယာမမြို့ကိုတည်၏ထိုအခါဗိမာန်တော်ဗန္နာနှင့်နန်းတော်ဗန္နာသည်ဟုသောရွှေငွေရှိသမျှကိုအာသတိထုတ်၍ဓမ္မတက်မြို့၌နေသော ရှုရိရှင်ဘီဘင်ဟာဒတ်ထံသို့ပေးလိုက်၍ငါဒီတင်နှင့်၎င်းငါခမည်းတော်သည်တင့်ခမည်းတော်နှင့်၎င်းမိတ္တဟာယဖွဲ့ခြင်းရှိသည်ဖြစ်၍ရွှေငွေကိုငါပေးလိုက်၏ဣဒေလရှင်ဘီဘာရှာသည်ငါထံမှ ထွက်သွားစေခြင်းဟံသူနှင့်ဖွဲ့သော မိတ္တဟာယကိုဖျက်၍လာဘာဟု မှားလိုက်လေ၏ အာသမင်းကြီးစကားကိုပင်ဟထသည် နားထောင်၍ဣဒရလမြို့ရွာတို့ကိုစစ်ချီစေခြင်းဟံမိမိဗိုလ်များကိုစေလွတ်သဖြင့်သူတို့သည်ဣယုံမျိုးဒံမျိုးအာဗလမိန်မျိုးမှဆ၍နာတလိပြည်၌ရှိသမျှသောဗန္ဒာမြို့တို့ကိုလှုပ်ကြံကြ၏အငယ်ငါမှဆလေးထိုတရင်ကိုဘာရှာသည် ကြားသောအခါ ယာမမြို့ကိုလက်ဆက်မတတ်ဘဲအလုတ်ကိုဖျက်၍နေ၏ထိုအခါအာသမင်းကြီးသည်ယူဒလူအပေါင်းကိုခေါ်သည်ဖြင့်ယာမမြို့၌ဗာရှံမင်းတွင်သောကြောက်နှင့်တက်သားကိုယူသွား၍ ဂေဘမြို့နှင့်မိဇဘာမြို့ကိုတည်၏ထိုအခါပရောဖက်ဟာနန်သည်ယူဒရှင်မြင်းအာသထံသို့လာ၍မင်းကြီးသည်မိမိဖျားသခင်သာရဖျားကိုမခိုလုံရှုရိရှင်မြင်းကိုခိုလုံသောကြောင့်ရှုရိရှင်မြင်း၏ဘိုးကြီးတို့သည်မင်းကြီးလက်မှလွတ်သွားကြပြီကုရှလူနှင့်လိဘုလူတို့သည်ယထာများမြင်းစည်းသူရဲ့များနှင့်တကွအာကြီးသောအလုံးရင်ဖြစ်သည်မဟုတ်လောသို့တော်လည်းမင်းကြီးသည်သာရဖျားကိုခိုလုံသောကြောင့် ထိုအလုံးရင်းကိုမင်းကြီးလက်သို့အပ်နှံတော်မူပြီ။ထာဝရဘုရားသည်စုံလင်သောစေတနာစိတ်ရှိသောသူတို့ဘက်၌ခိုင်ခံ့စွာနေခြင်းငှါ၊မြေကြီးတပြင် လုံးကိုအနှံ့အပြားကြည့်ရှုလျက်ရှိတော်မူ၏။ဤအမှု၌မင်းကြီးသည်မိုက်စွာပြုပြီ။ယခုမှစ၍စစ်မှုရှိလိမ့်မည်ဟုဆို၏။ထိုသို့ဆိုသောကြောင့်၊အာသသည်ပရောဖက်ကို အမျက်ထွက်၍ထောင်ထဲမှာလှောင်ထား၏။ ထိုကာလ၌ပြည်သူပြည်သားအချို့တို့ကိုလည်းညှင်းဆဲ၏အာသမင်း ပြုမှုသောအမှုရာအစဆုံးတို့သည်ဣဒေလရာဇဝင်နှင့်ယူဒရာဇဝင်၌ရေးထားလျက်ရှိ၏နန်းဆန်39နှစ်တွင်ခြေတော်၌အနာယောဂဆွဲ၍ပြင်းစွာခံရတော်လဲဒါရုဖျက်ကိုမစည်းကပ်စေသမားတို့ကိုသာစည်းကပ်လေ၏အာသတိဘိုးဘေတို့နှင့်အိပ်ပျော်၍နန်းဆန်42နှစ်တွင် အနိစ္စရောက်သည်ဖြင့် ဒါဝိမြို့မှာမိမိအဖို့မိမိလုံနှင့်သောတင်းကျိုင်း၌ပြည်သားတို့သည်တင်းကြိုသောအခါမွေးကြိုင်သောနန္တာမျိုးတို့ကိုစေသမန်းအတက်ဖြင့်ပေါ်၍တလား၌အပြစ်ထည့်ပြီးလင် အလောင်းတော်ကို တင်ထားကြ၏အလွန်ကြီးသောမီးရှို့ပွဲကိုလည်းခံကြ၏